ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဖရာကြီးမုံမီမြို့နယ်မဗရန်ကူကျောင်းတွင်29ရက်5လ2012ခုနှစ်နေ့တွင်ဥသောမနှင့် တွေ့ဆုံဩဝါဒပေးတရားတော်ကောင်းတာပဲဗျာလုံးဗျာဒီလိုလေဩဝါဒလေးညွှန်ကြားပါဗျာအမှညွှန်ကြားပါဗျာအင်းကိုကြိုက်တာကိုလုံးဗျာဟင် ဘုရားတော်ရှောင်းနေကြဆိုရင်အဲလှုပ်တော်မဲ့ကြံကိုနောက်လှည့်ကြည့်လိုက်ဘုရားရှိသလားပေါ့မှန်ပါဗျာဘုရားရှိတယ်ဆိုရေရေတင်းတင်းလှုပ်ပြလိုက်ရှင်ဘုရားကြီးမှန်ပါဗျာပြောမဲ့ကြံငါနောက်ဘုရားရှိသလားကြည့်လားဘုရားရှိတယ်ဆိုရှင်ဘုရားရေရေတင်းတင်းသာပြောဟုတ်နော်မှန်ပါဗျာပါလျှောက်ထားတာလို့ကိုလှုပ်တယ်လို့ကိုပြောတယ်ပြောတာဘုရားဆုံးမနဲ့ညီမညီမှန်ပါ အဲ့ဒါဖရာလက်ကြီးခိုက်တာဗျတင်ပါပါဟင်အဲအရှင်ဖရာနဲ့ဘဝတူဟိုမဟာမြိုင်ပူဇော်တိကလားတင်ပါပါရှင်ဖရာနဲ့တော့တော့တို့သူ့ဝိုင်းပြီးတိုက်ခိုက်ကြလို့တဲ့မှန်ပါဗျာအဲ့ဒါကိုဘုရားတော်စီအဲ့ဒီသူတရင်ပို့လိုက်တယ်တင်ပါသူပြင်မနာနာဘောလေးရတဲ့ပိုက်ဆံလေးပလီဖော့မလို့တဲ့ဖာတဲ့ညာတဲ့နဲ့ဝိုင်းပြီး ဘုန်းကြီးလဲဘုန်းကြီးမို့ဘုန်းကြီးလောကဓာရှိတာပဲဗျာတမန်လူမလောကဓာရှိတယ်ထင်နေသလားခင်ဗျာလောကအများကြီးပါကျုံမနော်ဟုတ်ပါဗျာတော်လဲဟိုတပြီလုံးလဲသွားတော့တပြီလုံးခံရပြီဗျာကောင်းတာလည်းခံရတယ်ဗျာဆိုးတာလည်းခံရတယ်ဗျာအကုန်လုံးပေါ်ကြောနိုင်အောင်ကိုယ်ကသွားရမှာနော်တမန်ဗျာအဲရှင်ဗျာ ကောင်းတာနဲ့တွေးရင်ငါရံသူတွေလိုသဘောထားဆိုးတာနဲ့တွေးရင်တော့ငါမိတ်ဆွေတွေလိုသဘောထားလူလားသူကအရှင်ဘုရားအဲကောင်းတာတွေရွေးကြည့်ပြီးကောင်းကြောင်းတွေပြောမှာဗျာဖုံးစရာကြီးသူတို့ဖုံးမှန်တော့ကောင်းတဲ့လူတွေဖုံးမှန်တယ်မှန်တယ်ဆိုတဲ့လူကတော့အရှင်ဘုရားအပေါင်းလျှောက်ကြည့်နေမှာအရှင်ဘုရားရဲ့ချွေရင်းချက်ကိုလျှောက်ကြည့်ပါရဟင် အဲရောက်ကြည့်ပြီးတော့ဘယ်လူကြီးညာလူကြီးနဲ့ဆိုတဲ့လူတွေကပြင်ပေးတာများတယ်ခေါင်းတဲ့လူတွေကမြောက်သားတာများတယ်အရှင်ဘုရားဘသူမိတ်ဆွေထားမှာတော့ဘသူမိတ်ဆွေထားကြည့်လို့ဆိုရှင်ဘုရားသိပါဗျာဟောဗျာဟောကြောက်မွေးရပါဗျာ လုံးပြသာသနာဆုံးတမီးကြီးအခက်ပြဘုံတော်မှာကကြိုးမိတ်ခိုင်းနေပြီဘယ်လိုလုပ်ဟုတ်နော်ဆိုတာကြကြပြောတယ်သူပြောတဲ့အတိုင်းဟုတ်မဟုတ်အဲငါလုံနေတဲ့လုံသည်ဖရာဆိုမှနဲ့ဟုတ်မဟုတ်ဟုတ်နော်ချိန်ကြည့်လိုက်ချိန်ကြည့်လို့သူပြောတာမှားနေရင်ပြုံးခံလိုက်ရုံပဲဟုတ်ဗျာမှန်ပါ သူပြောတာမှနေဩငါရဲ့စေရနာငါရဲ့လောက်ရကို तू မသိလို့ဒီလိုပြောကြတာကိုပြုံးခံလိုက်ရုံပဲရှင်ဖေ။ဘာမှနာစရာမရှိဘူး။ဟုတ်နော်။တကယ်လို့ तू ကဝေဖန်နဲ့ပုတ်ခတ်တဲ့ဥတော်မကြီးပဲနဲ့ညနဲ့နဲ့ तू ပြောတဲ့တိုင်သိကြည့်လိုက်ရှင်ဖေ။သိကြည့်လိုက်လို့ကိုလုံးတာက तू ပြောတဲ့တိုင် ဖြစ်နေပြီဆိုရင်တော့အော်ငါကိုကသူပြောစရာလုံးမိတာကိုခံမပေါ့ခံမခံပြဟုတ်ကလားပြီးတော့ဖရာယဟန္တာကလွယ်လို့ဥတော်မကြီးအကုန်လုံးအမှန်မရှိပါဘူးပြန်ပါဗျာမှန်ပါဗျာအရေးကြီးတာကစေရနာမှန်ဖို့လိုတာပြန်ပါဗျာလောရကတော့ရှင်ဘုရား ဒါကိုစေရနာကမှန်နဲ့ထင်လို့လို့တော့လည်းပဲမှားခြင်းမှားနေတတ်တာပဲဟုတ်နော်အမှားဘသူမှမကင်းဘူးရှင်ဘုရားအမှားကြောင့်လို့မလို့ရင်လည်းထိုင်နေဖို့ပဲကြမယ်ဘာမှဖြစ်မှာဟုတ်ဘူးထင်တယ်ဟုတ်နော်အမှားကြောင့်လို့ဝေဘာမှာကြောင့်လို့ငုတ်တို့ထိုင်နေရင်လည်းထိုင်နေယုံရှိမှအရှင်ဘုရားရဟင်အဲမာရဘဝေဘာနဲ့တဲ့သူတို့ပြောတာ ခုနာပြောလို့ဘုရားတပည့်တော်ရဲ့အမှားတွေဘုရားတပည့်တော်ရဲ့ချိုးရင်ချက်တွေထောက်ပြအဲ့ဒါကျေးဇူးတင်ပြီးကိုကပြန်ပေးတဲ့ယုံရှိတာဗျာဟင်ဟုတ်နော်မှန်ပါဗျာအဲမာတော့တွေ့မှာနော်မှန်ပါဗျာဟင်တွေ့ပါလားအရှင်ဘုရားမမအောင်လို့လုပ်နိုင်လို့လားတတ်နိုင်တယ်နော်လို့ပါဒါမှမပါပါဗျာပါမှာဗျာလို့ရင်တော့မှားပါဗျာအကုန်လုံးတော့ဖြစ်နိုင်မှုလေဖြစ်နိုင် ဟိုယဟနာတောင်းမဲ့တတိလင်ယံဆရာယဟန္တာအားစွာရှိသေးတာပဲသူတို့ကတတိကတခုတည်းရှိလို့တဏှာမှာသွားပြီးတော့ဟိုသိခါဘုံနဲ့သွားညှိနေတာတွေပါတယ်လေအဲ့ဒါကိုယဟန္တာကိုသွားပြီးတော့ဘယ်သိခါဘုံနဲ့ညှိတယ်ဘယ်သိခါဘုံနဲ့ဘာဖြစ်တယ်နဲ့အဲဆွဆွဲဝေပန်လုံးလို့ဖရလက်ထက်ကဒါကယဟန္တာကွာမင်းတို့မဝေပန်ကြနဲ့လို့သိခါဘုံကိုထုတ်ယူရတာလေဟုတ်ပါဗျာဟုတ်တယ်နော်ဟင် သိခါဘုတ်တောင်းတော်ပဲအဲ့တော့ယဟန္တာတောင်းမှားသေးတာဗျမှန်ပါဗျာဟင်မှားသေးတာနော်ပြီးတော့ဖရာအဲဖရာကလွယ်လို့ဝါသနာဘယ်သူမှပယ်နိုင်ဘူးလေဟုတ်တယ်ဗျာဈေးနဲ့ကမ္မထံမပယ်နိုင်ဗျာမပယ်နိုင်ပယ်နိုင်ဘူးဗျာအဲ့တော့မပယ်နိုင်တော့ရှင်ဘုရားရဲ့အဲညင်လိုက်ဝါသနာလိုက်ရှိပါပဲရှင်ဘုရားရဲ့ဟုတ်နော်မှန်ပါဗျာအဲဘုရားယဟန်အဲယဟန်ဘုရားကလွယ်လို့ဘုရားယဟန်နာတော်ပြင်မကင်းမှုဆိုမှတော့ ဘာကြံသေးရုံဗျာကိုပဲကစီနာမမနဲ့ဆောင်ရဖျားမှန်ပါဗျာဟင်ရှင်ဘုရားဆောင်ရတာဒီကောင်းတာတွေဒါတို့ခေါ်စရာတွေရှိတယ်ပါပဲလုံးတင်တော်တဲ့လုံတီလုံထိုက်တဲ့လုံတီလုံတာလေပြီးတော့ဟာလားဗျာအများကဒါဒါဒါဒါလုံနေတယ် သူတို့လုတ်တဲ့တဲကကိုသူတို့မလုတ်သေးတာလေကွက်လက်ကလေးတွေဝင်ဖြည့်မှာပေါ့မှန်ပါဗျာသာသနာမှာလည်းကွက်လက်ကလေးတွေရှိသေးတာဗျာအဲ့ဒါလေးပါလေးပါဟင်ဖြည့်ပေါ်ဗျာမှန်ပါဗျာပြီးတော့ရန်ကုန်မှာတပားရှိသေးတယ်ဟိုဟိုကြီးပြားနဲ့ပြီးတခါဒေဝါလုတ်နေတာဆရာတော်ဥညာတော်ဘာသာပါဘူးဆိုလေမှန်ပါဗျာကြားလိုက်မိတယ်ဒါလည်းဒါတို့ခေါ်တာပဲဗျမှန်ပါဗျာမှန်ပါပြီးတခါတော်တွေကိုပါလေမတင်ခေါ်အောင်လေမှန်ပါ ခြေပြားနဲ့လုပ်နေတယ်။မမကြီးပြားတွေနဲ့ဒါလည်းကွက်လာဖဲရှင်ဘုရားရလိုအပ်တဲ့ကွက်လာကလေးတွေလေလုပ်ပါဘုရားကောင်းတဲ့လုပ်တွေဖုံးနဲ့ဖုံးပေးပါဦးဘုရားဖုံးပေးပါဦးဘုရားဒီလိုလေကလေးလေးတွေလည်းနိုင်သမျှပရိသတ်သမုပ္ပါလေးတွေတရားထိုင်နေလေးတွေအခြေခံရအောင်ပါဗျာလုပ်ပါဗျာဒီလိုတိုက်ခိုက်တွေများလာလို့ဆိုဆရာတို့ဒီမှာဩဝါဒလာခံတာပါဗျာအမှား ဘုရားတို့သိခံပါလေဗျာပြောတာဘုရားတို့သိခံဗျာမပိုးပြီးရောတိုက်ခံရတော့ဘယ်နဲ့လို့မလို့ဘုရားတို့တော့ခံပြောမှာကိုမဟုတ်တာရှောင်းမယ်တမန်ဗျာဘုရားတို့ဥပိ္ပေကဝေဘူးဆရာတော်ဘုရားကြီးဥပိ္ပေယူပြီးတော့ရဟန်းပြုတာပါဘုရားတမန်တခါတခါဆင့်တဲ့သူကဟိုရှေ့မတက်နိုင်ဘူးဘုရားတမန် အဲ့ဒါနဲ့ပြီးသွားကြပါတယ်ဝေဘူးနဲ့သူနဲ့ကပါဒနာနောက်ပိုင်းမှာညီကိုဖြစ်တဲ့အိန္ဒိယမှာတော်တော်ကြာတယ်လို့အမိန့်ရှိတယ်အဲအိန္ဒိယမှာသာသနာမိမဒီပဲရောက်လာတာကိုအဲဝေဘူးကပြီးသွားတယ်သူကမပြီးလို့တဲ့အဲ့ဒါအမြဲတမ်းကြီးတယ်ခုချိန်ငါဇာန်ကိစ္စပြီးမယ်ဆိုရင်ငါဖိချက်ဦးတဲ့တောင်ဆင်းပါတကွာနဲ့အဲ့ဒါတော့ဒီပြောတာပြန်ဟင်အဲအဲသူက လူဘဝတုန်းကအရှင်ဘုရားရဲ့ဟောဘိုးတော်အောင်မင်းကောင်ရဲ့ဩဝါဒနဲ့လှုပ်လို့ပါတာဘုရားတည်တယ်လို့ဒီပထမသူအမိန့်ရှိဘူးတာတော့သူကနဝင်းသံကိုင်းဆိုတာကိုဘုရားဘုရားတော်တော့မင်းသူတို့ခိုင်းနေမသိဘူးမှန်ပါဗျာအဲ့ဒီမှာလောက်တာဖို့ထိုးတာမှန်ပါအဲ့ဒီမှာအောင်မင်းကောင်ကြီးအေသူ့ဖို့ယုံတဲ့ကြွလာပြီးတော့ မင်းကွာအဲ့ဒီဖို့လို့သာကိုနှခေါင်းကိုထိုးရင်ခဏလေးနဲ့အောင်နေကွာလို့ပြောတယ်မင်းအဲ့ဒီလို့သာကွာဟင်အဲ့ဒါမင်းအဲ့လိုကြီးထိုးသလိုသာကိုနှခေါင်းကိုဖားဖို့ကိုထိုးရင်ခဏလေးနဲ့အောင်နေကွာအဲ့လိုပြောငါလည်းအဲ့ဒီကတည်းကဖားဖို့လွင့်ပြထားပဲကွာသူကအဲ့ဒီနည်းနဲ့တခါတခါတည်ဖြစ်တာရှင်ဗျာဖြစ်ပြီးအဲ့ဒီမှာ အောင်မင်းကောင်းကြီးအဲဘာဘောဗျာသူတို့ပြောရင်တော့ထွက်ရဟိုထွက်စခန်းမဝင်မချင်းပေါ့နှစ်30လောက်ဖျားလိုက်တယ်ဟာဘယ်မှာဖျားတေးတေးဒုံတပြစ်ဒါတပြစ်နေငါကောင်းမဒုံမကြယုံဒါမကြယုံပြောလိုက်တာလဲပဲပဲဆဲဆဲဘယ်လိုဟာမျိုးညာလိုဟာမျိုးပဲနဲ့ညနေနေတယ်ဗျာရှင်ဘုရားလောက်ခံရလို့လား ရှင်ဖေရအဲ့လိုခံရလို့လားမခံရသေးဘူးလားအဲ့တော့သူစိတ်ညစ်တာပေါ့ပြီးတော့ဖေရတော်ဥပိသေကလူအေးအတန်ရှင်းရှင်းနဲ့သူကသူအေးအေးလေးနေတာသူတရားသူအထုတ်ချင်တာအဲအဲ့လိုဖြစ်တော့အောင်မင်းကောင်းကြီးရောက်တဲ့ပါရနာပြုကိစ္စမှာတခြားကိစ္စခိုင်းပါဖေရဒီဖေရတဲ့အကြောင်းဆောင်တော့တပည့်ဟိုမခိုင်းပါနဲ့ဖေရဘာဖြစ်လို့နေရကအတိုက်ခိုင်းနေကြီးတဲ့ ဒုံကြဒါကြလို့ပါလို့တပြီတော့ကအေးအေးဆေးဆေးနဲ့ရဲရဲမေတ္တာလေးနဲ့နေချင်လားအခုတို့ရတာကနေတာမဟုတ်ဘူးဘုရားဒေါသနဲ့ကြီးလေးကြုံပြတာ။ဟောမင်းကောင်ကြီးကတရားမှန်တရားကဆောက်စုံမျက်စိလေးဟိုဖွင့်ကြည့်လိုက်တယ်။မင်းတို့သာသနာကဘသူသာသနာတော့กว่าလို့ပဲ။ဒါတော့ဂေါရမသာသနာပါဗျာသူဂေါရမလက်ထက်တူမှာဟောကွာ။မင်းစေသမာနာကလူလည်းကောင်းဟောတာသူနဲ့ရတဲ့ဘိုက်ပါလို့ပြောတကွာ။ ဟုတ်ကလားဟိမင်းဖျားအဲဘဝကွာဒီဝရကကွာ လူလည်းကောင်းဟိုစင်ကြီးရဲ့တိုက်ပြီးတော့ကွာပြီးတော့ကြောင်မောင်းကြီးနဲ့ကွာ အမျိုးမျိုးနှိမ့်သက်တာကွာ ဟုတ်ပါတယ်ဘုရားဒီအဖေတော်ခံရသေးတာနင်ကဘာမိုးလို့လုံးမှာတော့ဆိုတယ်ဟုတ်နော်အဲ့တော့လောကရန် ဖရာတပည့်တော်တို့ညံ့နေဆိုတာဖရာခံရတာမိသေးဘူးနော်မိရလားရှင်ပဲဟုတ်နော်လူလေခေါ်မှာခုနကသူသူနေရတဲ့ဖိုက်ပါရှင်ဖရာဒါတော့တီးပြီးသားတွေမဟုတ်ဘူးလားဟုတ်နော်အမျိုးစုံလေးပြီးတော့သူเจ้าနာလာပြီးတော့မဟုတ်တဲ့เจ้าလာဘူးဆောက်ခါလေးရှင်ဖရာအဲ့လောက်ခံရပါလားမကားသေးဘူးမမကားသေးဘူးဟုတ်ကလားဗျာ အဲပြီးတော့ဖះကမရင်းကျင်ပြီးတော့တတ်ထားတယ်ဆိုပြီးဖះကပြောကြတယ်သုံးတရီသုံးတရီအဲသုံးတရီလဲလာထားသေးရှက်ဖះအဲ့တော့ခံရပလားဟင်အဲ့တော့မခံဘူးဟုတ်ကလားဗျာတွေးမှာနော်တွေးမှာနော်ကျုံးမှာပဲရင်ဗျာဟိုခံနိုင်ဖို့ရင်ဗျာတောင်း ရှင်ဘုရားတောင်းကခံနိုင်ဖို့မဟုတ်ဘူးလားကိုယ်တွေးနေပါလေဗျာဟုတ်ပြီလေခံနိုင်ဖို့ရှင်ဘုရားတောင်းတင်ပါလေပြီးတော့ဘုရားတို့ပြောနေကြစကားရှိပါတယ်ဒါနာရှင်ဘုရားပိုက်ခံရှိတယ်လို့လို့ရတယ်တင်ပါဟုတ်နော်တီလာလည်းရှင်ဘုရားကြိုက်တယ်လို့လို့လို့ရတယ်ခန္တီကသူများပေးမှာရာသူများမပေးရှင်ဘုရားခံလို့ရလို့လားမရဘူးဟင်ဘုရားကတန်ဖိုးကြီးတော့ဟုတ်ကလားဟုတ်ကလားမှန်ပါဗျာ အဲဒါနာကခဲအဲဦးတော်မကြီးပိုက်ဆံရှိသလိုလုံးလို့ရတယ်တမဟင်အဲဘုရားခရာဘယ်နှခေါ်ဖို့ကျင်လို့ရတယ်မှန်ပါဗျာဒီလာလဲအရှင်ဘုရားကိုကိုဆုံးသွားတာရတယ်ခန္ဒီကသူများလာပြီးရန်စာမရတာဗျာဘာမရအင်းဘယ်ဟာကပိုအရေးကြီးတော့ခလေးပါရေးကြီးဟုတ်ကလားဗျာဟင်သူအဓိကနော်မှန်ပါဗျာ ဘုရားတော်အဲ့ဒါသဘောပေါက်လို့ပါဘုရားတော်လည်းတော်တော်တော်တောင်တလျှောက်ဟိုဖုံကြီးကြောင့်ခံရတဲ့လောကဓာတ်ခါရတဲ့လောက်ရေးမပြတာပဲရှိပါတယ်။ဘာလို့တန်ခါဖဲတော့ကြီးညိုတာဟုတ်ဟုတ်ဗျာဖြစ်တာလေးကိုသိရင်လေးလောက်တာမှတ်တမ်းလောက်တာဘုရားတော်ရေးခဲ့ပါတယ်။အသေးသေးဘုရားတော်မရေးပါ။ဘာလို့တန်ခါကြီးညိုလို့ပါ အဲခံရတာတော့အဲစားတဲ့ပါတာတဲ့ဆိုးတယ်ဗျာဈေးကြိုက်တော့မှလည်းခံရတာကိုလှိမ့်ပိတ်ပြီဗျာဖုန်ကြီးခုံယုံတော်ရောက်တယ်ရှင်ဖျားရောက်ဖို့လို့လားလူတော့ငါမရောက်ဖို့ဘူးပဲယုံမှာဖုန်ကြီးဖြစ်မှာခုံယုံရောက်တာလားဘုန်းကြီးနဲ့ဈေးကြိုက်မမဈေးကြိုက်ဈေးကြိုက်မဈေးကြိုက်မဖျားတော့ခံရတာ ဟိုလေတိုးထဲမှာငါးတောင်ပတ်တဲ့ကြောင်လေးတဏီမူတဏီခါလေးနဲ့ကုပစ်ကလေးနဲ့အဲ့ဒီကြောင်ကိုဆောက်မှုတန်ခါမပန်းကြပဲဆောက်မှုပြီးတော့အဲ့ဒီတောတောင်ထဲမှာဟိုနဲ့ပြောရင်တော့မသူရီယူနေတဲ့ပေါ့ဘသူမှအတိမပေးပဲနဲ့ဝင်နေဝင်ရောက်နေမှုငယ်မီဝါဝါပေါ်ကျူးကျော်မှုပေါ်လေကျူးကျော်မှုပြီးတော့တန်ခါနဲ့ဟိုတို့ဝါပေါ် တမကနာဝါဒမလုပ်ဖဲနဲ့တပါးတဲ့နေမှုအမောကြီးသုံးမှုနဲ့ဘုန်းကြီးခုံရုံရောက်တာဗျခမရဖရာတပည့်တော်ကိုကေရာကဟွာဓမ္မစရိယဓာန်တိပရိယတိလေးမတောက်တစ်ခေါက်သင်ခဲ့ဘူးတာလေးရဖရာတော်ကေရာအဲ့ဒါကိုမခံနိုင်တဲ့တခါများကမြို့နဲ့ဥက္ကဋ္ဌသွားလျှောက်တာ မြို့နယ်ဥက္ကဋ္ဌသွားပြီးတော့ဒီလိုဒီလိုတော့ဖြစ်နေပါတယ်ဖရာသွားလျှောက်ထားသွားလျှောက်တော့သူ့စီစရင်ဘေးတုန်းကသူ့စီကဟိုဖရာတော့ဟွာဖရာဟိုလိုမမပုံတင်ယူလာတာဖရာစင်ကြိုင်မပုံတင်သူ့စီကဖရာတော့ဒါငါဝင်မှတန်းရခဲ့တာဟုတ်အဲ့ဒီရရခဲ့တာဟိုအဲ့တော့သူကဖရာတော့ကြောင့်ဂုံတိနေတာဟုတ်အဲ့တော့သူပထမကြီးတန်းဒီအောင်ပြီးဓမ္မစရိယာတန်းဒီသင်္ဃာတာမမမမဘာမှမလုပ်ဘူးသူ့တက်ငါတာဝန်ယူတယ်ကိုညွန်တဲ့ဥက္ကဋ္ဌကအဲ့ဒီ ဟိုတောနဲ့ဥက္ကဋ္ဌကိုခေါ်ပြီးဆိုတော့တာဗျဒါမှတပည့်မင်းတို့ဘာလို့ဒီလိုလုပ်ရတာတုံးလဲအဲအဲ့ဒါနဲ့ကြည်အေးသွားတာဘေးသွားသွားဆရာတော်ကြီးဘာတော့လာဘမစရိယကူလာမစရိယတော့ကျုံမှာနော်ကျုံမှာဒီနှစ်ခုတခြားမရှိဒီနှစ်ခုတခြားမရှိတလားဒါပဲအခုကျုံနေရတယ်အဲပါဗျာအဲ့ဒါထုံစားမှာဗျာတပါဗျာ ဟင်အဲ့ဒါကိုယ်ဘက်ကခံနိုင်အောင်ခံဖရားတင်ပါဗျာဟင်ကြုံမှာပဲเนาะကြုံမှာကြုံနေပါလေဗျာဟုတ်ကလားမှန်ပါဗျာပြီးတော့ဟိုဘုရားတော်ဓမ္မပဒါလည်းလားဟိုတိပင်မြင့်လာရင်လေလိုက်ခါမှာထုံးစားပဲတင်ပါဗျာမြင့်ရင်လေနဲ့တွေ့မှာပဲအရှင်ဘုရားအဲ့ဒီမှာတောအုပ်ရှိဖို့လိုတယ်တောအုပ်ရှိတော့တောအုပ်ရဲ့အချမ်းညာနဲ့ဒီတိပင်ဟာ ဘလောက်ပဲတိုက်တိုက်ညအခမ်းမပေါ့ဖျားတပင်းနဲ့ဆိုရင်တော့လဲအောင်ဟိုဘာတော့ထောင်ပြီးကြောအောင်ကိုတိုက်နိုင်တယ်လေအဲ့တော့တောအုပ်ကြီးရတယ်ဖျားအဲ့ဒါကဓမ္မပဒါကပေးတဲ့ဥပမာနော်တမန်တော်ဟင်ရှင်ဖျားအဲ့ဒါလေးတော့ခြာရန်လို့အပ်ပါပြီတန်ခါခြာရန်ပြီးတော့တန်ခါတော်ကြီးများရဲ့ခြာရန်လေလူအပ်ပါလေထာနော်ထာပါသာ တာနော်ဟိုမှာမဲဟိုရောရောဥပမောကြီးတို့အဲ့ဒါဒီလေအများအားအိုဝါလာကပ်ပြီးပါပါတယ်ဆရာကြီးမအဲကျောင်းတဲ့နေရာတိုင်းမှာ like ဟိုဝါလာခံနေတယ်ပမောဆရာတော်လေးသွားပါတယ်ဗျာဘာလို့ဆရာတော်လေးသွားပါတယ်ဗျာအဲလုံးပါဗျအဲလိုတန်ဃာတော်တွေလေဖရာတော်ဝေဘူးဆရာတော်ဘုရားကြီးကြတော့တပြီလုံးလှည့်ပြီးတော့ပင့်ရလိုက်တာသို့တော့ဒီမျိုးရောက်တယ်ဟိုသိခါအကြီးဆုံးဘယ်ကြောင်းလို့ဆိုတာအဲ့ဒါရင်မေးပါ အဲ့ဒီဒိတ်ခါအကြီးဆုံးနေရာသွားပြီးတော့ဩဝါဒခံလိုက်တာဘုရားလည်းပြီးတော့မြောက်ဩဝါဒပြီးတော့မူပါဘုရားအဲ့ဒါအကောင်းဆုံးမဟုတ်ဘူးလားရောက်လေးရရောက်လေးရဘယ်ကပင်ပင်ရှင်ဘုရားအဲအဲ့ဒီရောက်လို့ချင်းဒီမြို့မှာဘသူဒိတ်ခါအကြီးဆုံးလို့ရတာမေးတာပဲပြီးတော့သူ့သူ့ဆရာတော်ကြီးရဲ့ဒိတ်ခါနဲ့ပေါ့ဗျာဆရာတော်ကြီးရဲ့ဟိုဝေဘူးဆရာတော်ဘုရားရဲ့တဲ့ကြီးတဲ့ဆရာတော်ဖြစ်ရမှာပေါ့ပြန်ပါဗျာ အဲအဲ့ဒါမျိုးကိုမေးပြီးကိုဘုရားတပည့်တော်ဩဝါဒပေးတော်မူပါဗျာအဲ့ဒါလေးကိုအမြဲဝလုပ်တယ်ဗျာမှန်ပါဗျာအရှင်ဘုရားလည်းကြွားလေရအဲ့ဒီဟာလေးနားဟုတ်ပါတယ်ဗျာအဲလုံးပြလုံးပြလုံးပါဗျာကဲဖုံပေးဦးမြတ်အဲတခါပြောလို့အေးသွားဦးမဗျာဟုတ်ပါအဲ့ဒါမှားတာမဟုတ်ဘူးနော်တမပါပဲမှားပါလား ဟင်ပင်ရသွားသွားဝါလာဗျာနိဝါဒကာရဝနာကနိဝါဒမှာပါသွားပြီလေဟင်နိဝါဒမင်္ဂလာလည်းဖြစ်ကြရောဗျာဘာမှပေါ်ကြည့်ညူရလည်းရောက်ကြရောဗျာကဲဖုံးပေးပါဦးဗျာအာကဲဝိုကြီးဒိနောပြန်ပါဗျာပြန်ပါဗျာဦးဦးတော်မှာကပြည်စုံပြီဆိုမှတော့ပြန်ပါ သာသနာတော်နာကြီးရအောင်တခိုင်ခိုင်နဲ့သူကကြည်ကျင်လာပြီဗျာဆရာအနေစလက္ခဏာလေးပြင်ပြပါဒါလည်းကိုရှိနေတယ်ဒီမရှိတဲ့သဘောလေးတွေတည်ပြီးဒီဝင်လေးလေးမရှိတဲ့သဘောတွေမျိုးအားသိမွေးတော့လက္ခဏာလေးပဲမြင်လာပြီဖျားတော့မှာဒီမျိုးသူလည်းရှုနေရမှာသူလည်းသူ့လည်းထက်ကပဲမဟာတိရဲ့ဟိုတိလေဝန္တာတုတ်တန်လို့တုတဝန္တာတုတ်တန်လို့ဒီလေလေးဟိုတော့ တွေ့နေတွေ့နေတာရှုနေရမှာရှင်ဗျာတကယ်လို့ဘာမှမတွေ့ဘူးအတိရှိနေတယ်ဆိုရင်ရှိနေသေးတယ်တော့အတိလေးတစ်ခုလေးကိုကြည့်ရအောင်ရှုရမှာပဲလေညာနဲ့ရှုအောင်ဟုတ်နော်ဟိုဟွာပေါ့ဗျာဟိုရုပ်ကုန်ဆုံးတော့လည်းနာကြနေတာတန်တန်ကြနေတာအရူပသဏ္ဍာန်နာလေးတွေအလူဆုံးထိတဲအောင်ပါဗျာတဲ့လေရှင်ဗျာလိုက်နေရမှာနော်လိုက်နေရမှာနော်အဲကြည့်နေရမှာရှင်ဗျာဒီအနိစ္စလက္ခဏာဆိုတော့ရှင်ဗျာဟို ခဏဖြစ်ဖြစ်စာကြည့်ကြရသူကပေါ်မှာပေါ်မှာအာကောင်းရင်ဒုက္ခပေါ်ဗျာအပြည့်ကြမှာပေါ့ပြက်လိုက်ကြလိုက်ဆိုရင်အာကောင်းသူတိတဲ့အာကောင်းရင်တော့ဘာယူလိုက်ယူလိုက်သဘောပဲစိတ်ကနေပေါ်လာလိုက်စိတ်ကနေဆိုပြောက်သွားပေါ်လာလိုက်စိတ်ကနေဆိုပြောက်သွားလိုက်အနာတရဲ့သဘောပါဗျာအနာတရဲ့လို့မပြပါဘူးပြချင်းနာပြချင်းဗျာကြီးကြည့်ရမှာချင်းဗျာတောင်း ကြီးစရာမရှိဘူးသိစရာလေးကြားနေရင်ကြီးအောင်အဲ့ဒီသိစရာလေးကိုပဲဖြစ်နိုင်ရင်သိတယ်သိတယ်ပေါ့ဒီချိန်လေးတခုသိတယ်သိတယ်ပေါ့အမှပါမတိုးတာလေအမှမပါရင်သိရုံကတွေးနေတတ်တယ်တွေးနေမှာပေါ့သိသိလေးအဲ့ဒါလေးကိုသိတယ်သိတယ်နဲ့အမှတ်နဲ့ဘာဖြစ်လို့ဘုရားတို့စာလို့လျှောက်ထားရင်တမာတိဘက်ကအားကောင်းပြီးပညာဘက်ကလိုနေရင်တပိန်းလေးကြီးချမ်းနေတယ်မှန်မှန်ချမ်းတယ် ဟုတ်နော်ပြီးတော့ဟိုရုပ်သားအရှုညာဟိုနာပဲအရှုနေရင်လည်းဖြစ်တတ်တယ်အဲ့ဒီစိတ်ကလေးငွေငွေကြံတာပေါ့ဗျာအဲ့ဒါလေးသိရမှာတတ်ပြရမှာဟုတ်ပြီဗျာအဲ့ဒါလည်းရှုရမှာပဲလေငွေငွေသွားခြင်းဗျာဟိုဘုရားတို့အာရုံဘာသာနဲ့ဆန္ဒတွေလေတခါတည်းအဲ့ဒါလေးကြည့်လိုက်ကောင်းမင်ပေါ်နေသလိုမှန်ပါအဲ့ဒါအာဃာတအာဃာတလားဗျာတခါတည်းသိုံလေးဝိညာဏ တခါတလေကျတော့သိတယ်လို့လို့မသိတယ်လို့အာကိစ္စတခါတလေကျတော့သိအဲ့ဒီသိရောမသိရောလေးကိုအနှုံးညာဆုံးတိရောက်ပါဟုတ်တယ်အဲ့ဒါမိဘတင်ညာနာတင်ညာတိအရူပဘာနဲ့ဆန်နဲ့အရူပဘာနဲ့ဆန်စာနေတိတက်နေတာတည်းဟိုလိုဟောပေါ့ဗျာဟိုရုပ်ဘက်ကရှုလို့ကိုယ်မော်လည်းပဲနာဘက်ကလည်းဗျာရှုနေနေလို့ရှင်းနေနေလို့ဟုတ်နော်ဒါတမာတိအာကောင်းပြီးပညာတော့ကမလိုက်နိုင်လို့ ကျိုးရမှာပဲနော်အဲဒီကအရှင်ဘုရားပြီးအားကဒလသဖြစ်သွားပြီရှင်ဘုရားဈာမှာအတွေးဝင်ခွင့်မရရင်အဲ့ဒီပြီးတာကလည်းပြတ်တာရှိတယ်ဟင်ပြီးတာကပြတ်တာလည်းရှိတယ်နော်တခါတလေရှင်ဘုရားအားနဲ့ရင်ဖေတိုင်းရကြသွားတော့ဖြစ်ပြပြမြင်တာလည်းရှိမှာပဲနော်ယုံနာဖြစ်ပြပြမြင်လဲအဲ့ဒါသာရှိသဘောပေါက် အရေးကြီးတာချင်းဘုရားတို့ဒုက္ခပေးတာတို့ပဲလေတွေ့ပါဗျာဒီဝရဏတွေဘာတွေပြောမနေနဲ့တို့ပဲအာဟုတို့တန်ရောတင်တွေပြောမနေနဲ့တို့ပဲဒီအတွေးဝင်ဝင်မရအောင်မှားရမှာမှန်ပါဗျာအတွေးကအချင်းဘုရားအဲ့ဒီသေးသေးလေးသစ်သစ်ကလေးပြီးမဲ့ဝင်းနေတာတယ်မှန်ပါဗျာဝင်းနေလို့မဆိုးရင်သူကအောက်ပြန်ကြမှာ 一个家伙，皮皮油浆浆的麻烦了。真的啊！人来了都要修咯。真的啊！本地人要要先不要修好，打工先不要找。真的啊！我从来没草木，先不要路么好。够路了，真的啊！先皮下打工好路啦。够路了，先不要去菜场那趟，趟了阿都阿都哪里买？真的先不要当务我们了。 <laughs> 真的啊！当领导了。真的啊！我个了，菜场边边趟了都通啥几码的？的喇叭里面。真的好的咯。 သဘောပေါက်ပါလေအဲအဲ့ဒါလေးမှန်နေတယ်ဟုတ်လားဒါမှန်မှာအမှန်အမှားပဲအဲဟိုတိလဝန္တာတုတ်တုဒဝန္တာတုတ်တုမှာဟိုကုဋိကမတိမေးလို့ရှင်မသာတိဗုဒ္ဓကြီးဖြေတာမှန်ပါဘသူအတွက်တို့ဥသောမအတွက်ဖြေပါမှန်ပါမှန်နောင်ပုဂ္ဂိုလ်တွေဒီနေရာကြရင်ဒီလိုဖြစ်ရင်ဘယ်လိုလုပ်ရမလဲလို့မှန်ပါမှန်ဟိုကုဋိကလည်းဟိုပညာဘက်မှာဟွာတွေပဲအေးတယ်ဒီပဲလေသို့တော့ဟိုဘုရားတို့နောက်ကယောင်နာနာနဲ့ဖြစ်တဲ့ပုဂ္ဂိုလ်တွေဘုရားတို့နောက်လိုက်တွေအတွက်ကို ဒီနေရာထင်နေရင်ဘာလို့ ਆ မှာတုံးဒီနေရာထင်နေတော့ဘာလို့ ਆ မှာတုံးနဲ့ကိုတိကာကမေးတာကျင်မာသာရိဘုဒ္ဓကဖြေတာမသိလို့မေးတာမဟုတ်ဘူးသိတယ်ဘုရားတပည့်တော်တို့အတွက်ဟောတာနာတော်တို့ဟဲ့ပါဗျာအဲ့ဒါလေးလေးကြည့်ပါသိရှင်ကဲပါဗျာ